ဟေဘဲဩရစာအခန်းကြီး၈အငယ်1မှ9ယခုဆိုခဲ့ပြီးသော အကြောင်းအရာတို့၏အချုပ်အခြာဟုမူကားထိုသို့သောယေဘရဟိမင်းသည်ငါတို့၌ရှိ၏ကောင်းကင်ဘုံ၌တကူအာနုဘော်တော်၏ပလင်လက်ရဘက်မှထိုင်နေတော်မူ၏လူမဆောက်ဘဲသာဝရဖျားဆောက်တော်မူသောတဲတော်စစ်တီးဟုသော တန်ရှင်းရာဌာန၌ဖျားဝုကိုပြုသောသူဖြစ်တော်မူ၏ယေပရောဟိတ်မင်းမြည်ဒီကားပူဇော်တကာနှင့်ရစ်ကိုပူဇော်စေခြင်းဟံခံထားလျက်ရှိသည်ဖြစ်၍ငါတို့ယေပရောဟိတ်မင်းသည်လည်းပူဇော်စရာရစ်တစုံတစ်ခုရှိရ၏ပညာတရားအတိုင်းပူဇော်တကာကိုဆက်ကပ်သောယေပရောဟိတ်များရှိကြသည်ဖြစ်၍ထိုသခင်သည်မြေကြီးပေါ်မှာရှိနေလျင်ယေပရောဟိတ်မလုပ်ရ မောရှေသည်တဲတော်ကိုဆောက်လုပ်အံ့သောအခါတောင်ပေါ်မှတင့်အားပြခဲ့ပြီးသော ပုံနှင့်ညီလျော်စွာ အလုံးစုံတို့ကိုလှုပ်ခြင်းငှာတတိပြုအပ်မည်ဟုဗျာဒိတ်တော်ကိုခံရသည်ဖြစ်၍ထိုယစ်ပရောဟိတ်တို့သည် ကောင်းကင်ရာတို့၏ပုံပမာအရေးနှင့်သာဆိုင်လျက်ဝုကိုပြုနေကြ၏အငယ်6မှ73ထိုမှတပါယေရှုသည်တာ၍မြတ်သောဂရိတော်တို့၌တည်သော သာ၍မြတ်သောပရိညင်တရား၏အာမခံဖြစ်သည်နှင့်ညီသာ၍မြတ်သောဝိပုခြင်းအခွင့်အရာကိုရတော်မူ၏ပထမပရိညင်တရားသည်အပြစ်တင်ခွင့်မရှိသည်မှန်လျင်ဒုတိယပရိညင်တရားတရားသောအခွင့်ကိုအဘယ်ကြောင့်ရှာရသနည်းပထမပရိညင်တရားကိုသာဝရဘုရားသည်အပြစ်တင်၍မိန်တော်မူသည်ကားငါသည်ဤလူမျိုး၏ဘိုးဘေးတို့ကိုလက်ဆွဲ၍အဲဂုတ်တုပြည်မှ ဆောင်းသွားသောအခါ သူတို့၌ငါပေးသောပရိညင်တရားနှင့်ခြားနာသောပရိညင်တရားတစ်ကိုဣဒရေလအမျိုးသားယူဒအမြအမျိုးသားတို့၌ငါပေးသော အချိန်ကာလရောက်လိမ့်မည်အရင်ငါပေးဘူးသောပရိညင်တရား၌သူတို့သည်မတိကြငါသည်လည်းသူတို့ကိုမကြည့်ရှုမပြုစုဘဲနေ၏နောင်ကာလအခါဣဒရေလအမျိုးသားတို့၌ငါပေးအပ်သောပရိညင်တရားဟုမူကား ငါထာဝရဘုရားသည်ငါပညတ်တို့ကို သူတို့စိတ်ဝိညာဉ်ထဲသို့သွင်းမည်သူတို့နှလုံးပေါ်မှာရေးထားမည်ငါသည်သူတို့၏ဘုရားဖြစ်မည်သူတို့သည်လည်းငါ၏လူဖြစ်ကြလိမ့်မည်ထိုသူတို့ကထာဝရဘုရားကိုတိလို့ဟုအမျိုးသားချင်းညီကိုချင်းချင်း တယောက်ကိုတယောက်ဆုံးမဩဝါဒမပေးရကြ အကြောင်းမူကားအငယ်ဆုံးသော သူမှစ၍အကြီးဆုံးသော သူတိုင်အောင် ထိုသူအပေါင်းတို့သည်ငါကိုတိကြလိမ့်မည်ထိုအခါငါသည် သူတို့အပြစ်များကိုတီးခံမည်သူတို့ပြစ်မှားခြင်းလွန်ကျူးခြင်းများကိုမအောင်မေ့ဘဲနေမည်ဟုသာဝရဖျားမိန်တော်မူ၏ပရိညင်တရားသိဟု၍မိန်တော်မူသည်တွင်ပထမပရိညင်တရားကို ဟောင်းစေတော်မူ၏ရွေ့လျော့၍ဟောင်းသောအရာမည်သည်ကားကွယ်ပြောက်ခြင်းသို့ရောက်လိုသည်